ပွားသည့်စွမ်းအားပေါ့ပွားများစွမ်းအားနှမျိုးပြောတာပါတယ်စင်ကြယ်လုံးစွမ်းဆိုတာကတော့ဖြစ်နိုင်ခြင်းအပေါ်မှာဒါတွေဒါတွေဟာအကြောင်းနဲ့အကျိုးဆက်စပ်ပြီးတော့ဖြစ်ကြတယ်ကြောင်းကျိုးဆက်တရားတွေဟာဖြစ်ပေါ်ပြီးတော့ဖြစ်တဲ့တိုင်တည်နေပဲနဲ့ ကြောက်ွယ်သွားတာရှိတယ်ဆိုတာကတော့ဒါပฏิစင်္ဂနာပလစီရင်တုံစွမ်းလောက်ပါပဲအဲ့ဒီလိုအစဉ်စဉ်အသိဉာဏ်နေဖြစ်အောင်ပွားလို့အစဉ်စဉ်ဖြစ်ပြီးတော့နောက်ဆုံးဖြစ်ပြမစာအရင်းတက်ကိုအရိယာမညာပူညာနဲ့မျက်မှောက်ကြည့်သွားတော့တာပဲဆိုတာလေဒါလည်းပဲပฏิစင်္ဂနာပလပါပဲ ဖြစ်နိုင်ခြင်းပေါ်မှာတွေးဆဆင်ခြင်မှဒီစွမ်းအားကဖြစ်ပါတယ်မဖြစ်နိုင်တဲ့အချက်ပေါ်မှာတော့ကိုယ်ကလက်လက်မဖြစ်ပဲနဲ့လည်းကားသာအတွေးတွေခေါင်ပြီးတော့တောင်စင်းစားမြောက်စင်းစားနဲ့ပေါ့လေတော့အဲ့ဒါလိုဟာမျိုးကတော့ပฏิစေကနာဖလဆင်းရဲတုံစွာတယ်မထည့်ပါဘူးအဲ့ဒီသဘောလေးတွေဒီနားလည်းကိုဖြည့်ကြည့်ပါလားတနည်းအားဖြင့်လည်းပဲ ခွဲခြားစိတ်ဖြာကြည့်မြင်ကြည့်မြင်မှုပညာဆိုတာတဏှာမှာမိတ်ဆွေချက်ရှိထားတာကတော့၃ပိုင်းပြထားပါတယ်။တိသုတမယပညာနိအချိန်တမယပညာနဲ့သုံးဘာဝနာမယပညာရဲ့လို့ဒီ၃မျိုးပြထားပါတယ်။အဲ့ဒီ၃မျိုးတွေကသုတမယပညာဆိုတာစာပေဘုဒ္ဓ အမိပြုပြီးတော့ဖြစ်ပေါ်လာတဲ့အသိပညာမျိုးအဲ့ဒါမျိုးသုတမယပညာခေါ်ပါတယ်။ကြာတိဉာဏ်ပေါ့လေဒီလိုဆိုရမှာပါ။တီယိုဒီအရာလေ့လာပြီးတော့အသိရှိတဲ့အသိဉာဏ်မျိုးပေါ့။ဟွန်းစိတ်တမယပညာဆိုတာမျိုးကတော့အဲ့ဒီကြာတိဉာဏ်အမိပြုပြီးတော့ဖြစ်စေပင်ကို ဉာဏ်တက်ခံကောင်းတဲ့ပုဂ္ဂိုလ်တွေဟာသူ့တဘာဝအလျောက်ဖြစ်နိုင်ရဲ့ပုံမှာပေါ့လေတွေးဆဆင်ញင်ပြီးတော့ကြီးစီရတဲ့အသိဉာဏ်မျိုးကိုချိန်တမရပညာခေါ်ပါတယ်။ဟွန်းတွေးဆသိဉာဏ်ပေါ့လေ။ဘောနမယပညာဆိုတာကအသိဉာဏ်ကိုပြေမိစေတတ်တဲ့အသိဉာဏ်ကိုအားနဲ့စေတတ်တဲ့ အမိစ္ဆန္ဒနိဝရဏတရားတွေကိုအခုလိုရှုမှတ်တဲ့နည်းနဲ့ပယ်ရှားပြစ်လို့စိတ်တွေတန့်စင်ပြီးတော့ကြည်ငြိမ်ပြီးတော့ဖြစ်ပေါ်လာတဲ့အသိဉာဏ်မျိုးကဘာဝနာမယပညာခေါ်ပါတယ်။အင်းဒီစိတ်နေတရှင်းအဖြစ်ကြောက်ပြုလုပ်ပြီးတော့အလိုလျောက်ပေါ်လာတဲ့သဘာဝစိုက်တဲ့သဘာဝကိုဒါရိုက်တွေ့သိမြင်တဲ့ပညာမျိုး ဘာဝနာမြတ်ပညာလို့ခေါ်ပါတယ်။ဒီတော့ပဋိသင်္ခဏပညာဆိုတာသုတမယကျင့်တာမယပေါ့။အဲ့ဒီအဆင့်လောက်ပဲရှိပါတယ်။ဘာဝနာမြတ်ပညာကမှတကယ်မျက်မှောက်တွေ့နေတဲ့သဘာဝတရားတွေကိုစိုက်ပြီးတော့သိသွားတာ။အဲ့ဒါမျိုးကမှတကယ်ပညာလို့ဆိုရမှာပါ။ဘာဝနာမြတ်ပညာကိုတဏှာမှာ အဘိညာပညာလို့ဒီလိုလည်းပဲမိတ်ဆိုချက်ရှိပါတယ်အဘိညာဆိုတာကအဘိညာအဘိဆိုတာကရှေ့ရှုဟောမျက်နှာချင်းဆိုင်ဟောတဲ့တဲ့ပြောင်းပွင့်ပွင့်ရှင်းရှင်းကြီးဆိုတဲ့အဓိပ္ပာယ်ရပါတယ်ညာဆိုတာကသိတာတဲ့ရှေ့ရှု မျက်နှာချင်းဆိုင်တဲ့တဲ့ရောင်ပွင့်ပွင့်ရှင်းရှင်းသိရတဲ့ပညာဒါပေမဲ့ပညာပညာခေါ်ပါတယ်ဘယ်ဘက်ရှိရှိရမှာလဲဆိုတော့သိเสียတရားကိုယ်ရဲ့သိเสียတရားတွေပေါ့လေတော်၆ပါးကဖြစ်ဖြစ်နေတဲ့ယုံနာတရားတွေဒါသိเสียတွေပါကြောက်ကြုတ်ဆက်နွယ်ပြီးတော့ဖြစ်နေတဲ့တရားတွေ ကျောင်းကျိုးဆက်ဒီဘုံမှာမမျက်စိရဲ့သဘောပဲခေါ်တယ်ချင်းရာဆိုရှိတဲ့တရားတွေဒါဒီပေါ့ကျောင်းကျိုးဆက်ကြီးပြတ်ရင်းသွားတဲ့သဘောတရားတွေဒါဒီပါဠိလိုညေရခေါ်ပါတယ်တိရမယ်တိတိုက်တဲ့အဲတရားတွေပေါ့လေအဲဒါကြီးခေါ်ပါတယ်အဲဒါပါဠိလိုညေရခေါ်ပါတယ်အဲ့ဒီညေရပဲရှေ့ရှုနေတဲ့အသိပညာအပညာပညာပဲ ခုနဘာဝနာမရပညာအဆုံးနှုတ်တစ်မျိုးပေါ့လေအဲ့ဒါလိုရှိရှိသိတယ်ဆိုတာဘယ်လိုသိရမှာတော့ဆိုတော့သဘာဝဓမ္မနာလက္ခဏာဆံလက္ခဏာကိုစေနာပြထားပါတယ်သဘာဝတရားတွေသူသဘောသူဆောင်းနေတဲ့တရားတွေယုတ်ကလည်းပဲယုတ်သဘောသူ့အသူဆောင်းနေတာနာကလည်းနာသဘောသူသဘောသူဆောင်းနေတာတေတို့ပြောလို့ရှိရင်ယုတ်တွေပထဝီဆိုလို့ရှိရင် မာကျောတဲ့သဘောအာဘောဆိုရင်ယူစီးဖွဲ့စည်းတဲ့သဘောတေတော့ဆိုလို့ရှိရင်ပူတယ်လွေးတဲ့အေးတဲ့ပေါ်တဲ့သဘောဝါရောဆိုလို့ရှိရင်တောင်းတဲ့လှုပ်ရှားတဲ့သဘောစိတ်ဆိုလို့ရှိရင်အာရုံတည်တဲ့သဘောစိတ်ကိုမှီတွယ်ပြီးတော့ခြယ်လဲတဲ့စေတသိက်တွေကလည်းပဲတွေ့ထီတဲ့သဘောခံစားတဲ့သဘောစသည်ပေါ့လေအတိအကျသူတို့ကိုယ်စီကိုယ်စီတဘာဝလေးတွေရှိပါတယ် စားစားထဲမှာရှိတဲ့အရသာတဖွဲပေါ့လေကိုစီကိုစီသဘာဝလေးအဲ့ဒါကိုပါဠိလိုသဘာဝဓမ္မခေါ်ပါတယ်ကိုယ်ပိုင်သဘောတရားလေးကိုယ်ပိုင်အထည်ကိုယ်လေးတွေပေါ့လေနော်အဲ့ဒါရှိတယ်အဲ့ဒါသဘာဝဓမ္မခေါ်ပါတယ်ကိုယ်ရဲ့ကသဘော၆ပါးကအရင်ပြဖြစ်တဲ့တရားတွေအဲ့ဒီတရားတွေကိုလက္ခဏာဆံလက်အဲ့ဒီတရားတွေရဲ့လက္ခဏာဆံလက္ခဏာကိုသိလာတယ် လက္ခဏာဆိုတာသူရဲ့တဘာဝအထေကိုလေးတွေတဘာဝလက္ခဏာလေးလက္ခဏာတတ်ပစ္စုပ္ပန်လေးလို့ဆိုလိုပါတယ်အဲ့ဒီဟာလေးကိုရှုရှုမှတ်ပြီးတော့တည်တဲ့အနေပေါ့ရှုမှတ်တဲ့အနေနဲ့ရှုမှတ်နေတာပေါ့ရှုမှတ်နေတာဟာဒါငြိယအပိပုခတိရမယ်တရားပဲရှိရှုနေတာပဲ ဥပမာအဖြစ်ဖောင်းပေါ်လာတယ်ဖောင်းလာတဲ့ဒီကဖတ်တာနဲ့မင်းချင်းဆိုင်တဲ့တယ်ပေါ့လေဟုတ်ပါဘူးအဲဒီဖောင်းတဲ့ထဲမှာတောင်လေးလှုပ်ရှားတဲ့သဘာဝလေးတွေရှိအဲတောင်လေးလှုပ်ရှားတဲ့သဘာဝလေးကိုကြည့်မိရတဲ့ဟောဖောင်းတဲ့လာတာနဲ့ဒီကရှုမှတ်တာနဲ့မင်းချင်းဆိုင်တဲ့နေရတယ်ပိကြတော်နဲ့ရှုမှတ်တာနဲ့မင်းချင်းတဲ့နေရတယ်ရာဇာကိုရီးယားပေါ်တဲ့ပေါ်တဲ့အာယုန်တိုင်းနဲ့တက်တယ်နေရတယ် အဲ့ဒါလို့မျက်နှာချင်းဆိုင်တဲ့လူကြီးတဲ့တယ်ကြီးပေါ့ရှေ့ရှုပြီးတော့ကြည့်ဖို့ဆိုတာမျိုးကတော့သူတို့ဖြစ်ဆဲမှာပေါ့လေပေါ်လာတဲ့အာယုရဲ့သဘာဝလက္ခဏာစသည်ကိုရှုမှတ်ရှုမှတ်တာဟာဒါညေရအပြီးမူကပညာခေါ်တာပဲတိတိုက်တဲ့တရားပဲသူမျက်နှာပို့ပြီးတော့သိနေတဲ့အဘိညာပညာပါတဲ့ဒီလိုဆိုထားပါတယ်အဲ့ဒါကပေါဏမယပညာအစစ်ပဲလို့သိရပါ ဒီကြားထဲမှာစဉ်းစားဖို့အချိန်မရဘူးခုရရှိထားတဲ့အသိဉာဏ်လေးနဲ့ဒါရုပ်ပဲဒါနာပဲဒါအကြောင်းပဲဒါအကျိုးပဲဆိုတော့ဒါကမမြဲတာပဲစသည်ပေါ့လေစဉ်းစားနေလို့ရှိရင်ဟိုပေါ်လာတဲ့အာယုံမင်းရှင်းဆိုင်မဖြစ်တော့မတည့်တော့ကြောသွားအဲအဲ့လိုကြောသွားလို့ရှိရင်တော့တဘာဝမမိတော့ဘူးလေ။နောက်အထုစေကာလမှာဆိုလို့ရှိရင်အဲတုတ္တမြတ်စိတ်တမယဒါလေးဥစားမပြရပါဘူး။ ဒီနေ့ပฏิသင်္ကနာပလဆင်ញင်တုံစွမ်းအားကိုဦးစားမပေးရပါဘူးသူဦးစားပေးလိုက်လို့ရှိရင်ဘာဝနာမရပညာခေါ်တဲ့အပညာပညာဟာဆုံးရှုံးသွားတော့တာပဲတော့အဲတော့အဲ့ဒါလိုအဆုံးရှုံးမခံဖို့ရအတွက်ဆရာများကအထုစေကာလမှာအာယုပေါ်ပေါ်ခြင်းလင်းချင်းချိန်ပြီးတော့အားစိုက်လိုက်ပါညီလိုက်ပါဆိုတာပေါ့လေထိရောက်အောင်လိုက်ပါဆိုတာပေါ့လေထိသွားဖို့ဆိုတာချိန်ရပါအာယုနဲ့ထိဖို့ဆိုတာ ရောက်ဖို့ဆိုတာကတွန်းအားပေးရမှာဝိရိယနဲ့ဆက်ရမှာလားတိုက်တွန်းရတာစိတ်ကနိုင်မလားတစ်ခါလဲတိုက်တွန်းရတာလည်းမရှိဘူးဒါမှကောနာတကယ်အပညာပညာခေါ်တဲ့ဘာဝနာမြတ်ပညာဘယ်လိုလိုဖြစ်လာနိုင်ပါလဲပညာတဆိုတဲ့ပုဂ္ဂိုလ်အဲဖွင့်ဆိုတဲ့ကျမ်းဂန်များမှာပြထားတဲ့အချက်ကလေးရတယ်ပဲဘုရားတို့လက်တွေ့ သတိထားပါဦးလားတရားအထုမြတ်ပုဂ္ဂိုလ်တွေတိတ်မှတ်သားလိုက်တာဆရာကောင်းပါတယ်အဲ့ဒီမှာပြထားတာတော့အပိဆိုတဲ့ပုဂ္ဂိုလ်အပိဝိစိတ်ထလို့ဖွင့်ထားပါတယ်အလွန်ထူးခြားသောလို့အလွန်ထူးခြားသောဆိုတာကအလွန်အမျိုးအစားကောင်းသောဆိုတဲ့အဓိပ္ပာယ်ရပါတယ်ဟွန်းအလွန်မျိုးအစားကောင်းတဲ့ပညာလို့အဓိပ္ပာယ်ရပါတယ် အပိအလွန်ထူးခြားသောအလွန်အမျိုးအစားကောင်းသောပညာဖြင့်ညာတသိရတဲ့တရားတွေအဲ့ဒါတွေကတော့ခုနပြောခဲ့တဲ့အတိုင်းတဘာဝတရားတွေပါပဲအဲ့တော့အပညာတအလွန်ထူးခြားသောတနည်းအမျိုးအစားကောင်းသောအလွန်အမျိုးအစားကောင်းသောပညာဖြင့်သိရတဲ့တရားတွေဒီလိုဖွင့်ဆိုထားပါတယ်ဒီ ဘယ်မှထူးကြသလိုဘယ်မှအမျိုးအစားကောင်းသလိုတနည်းအားဖြင့်လည်းပဲဘာဒီတဲ့ထူးကြသလိုဘာဒီတဲ့အမျိုးအစားကောင်းသလိုဒါလိုပါတယ်ဒါမလို့သုတ္တမယာယကျိန်တမယာယဧကိစ္စဘာဝနာမယာယကြဒီလိုဆိုထားပါတယ်ကြာတိတုတ္တမယညာထက် စေသတိစိတ်ဓာမယဉာဏ်ထက်တချို့သောလောကီဥပဇာနဲ့မှာပါတဲ့ဉာဏ်ထက်ဒီလိုသိပဲရပါတယ်အဲ့ဒီပညာတွေသုံးမျိုးတဲ့ထုခဲ့သောအမျိုးအစားကောင်းသောပညာလို့ဒီလိုဆိုထားပါတယ်အဲ့ဒါတွေကဘာပညာတွေလဲဆိုတော့အခုလိုရှုလို့ယုံနာပိုင်ခြားသိဘူး ယုံနာကြောင့်ကြုတ်ဒီယုံနာဖြစ်ဖြစ်အနိစ္စဒုက္ခအနတ္တဆက်လက်ပြီးစသည်ပေါ့လေဝိပဿနာဉာဏ်တွေခါတဲ့အစဉ်တိုင်းတက်တက်တက်ပြီးတော့ပိုက်ချစိတ်ဖြာပြီးတော့အစဉ်စဉ်တည်တဲ့ဘာဝနာမြတ်ပညာတွေပါပဲအဲလိုဆိုပါတယ်ပြီးတော့ဒီဖွဲ့ဆိုချက်ကိုထောက်လို့ရှိရင်သုတမယပညာစေတမယပညာနဲ့လောကီဝတ္တန်တွေမှာပါနေတဲ့ပညာတွေဟာ ယုံနံကိုတော့မှမမိသေးဘူးဆိုတဲ့အဓိပ္ပာယ်ရပါတယ်အပြင်ဘက်မှာလည်းရှိသေးတယ်ယုံနံဒါလည်းသိတာမဟုတ်သူ့ရဲ့အစင်းမြင့်နဲ့အတိတွေဖြစ်ဖို့ဆိုတာဝေးရောအဓိပ္ပာယ်ရပါတယ်အဲ့ဒါကိုထောက်လို့ရှိရင်အခုကာလစာပေလေးပါလေးတတ်ရုံနဲ့စာပေညှိပြီးတော့စဉ်းစားရုံနဲ့လောကီပညာတွေတတ်ပြီးတော့ကြောင်းကျိုးနှီးလွယ်ပြီးတော့ စေစားပြီးတော့ယူကြတာပဲအဲ့ဒါတွေကိုတကယ်ပညာလို့ထင်နေကြပါတယ်ပညာမဟုတ်ဘူးအဲ့ဒါကြီးကပညာပါထိတာပညာခေါ်တယ်လေ့လာပါများတဲ့ခါကျတော့မှတ်သားမှုပညာတွေကထပ်ပြီးတော့လာတော့အားကောင်းတော့တကယ်ပညာလို့ထင်ပါတယ်တော့ယူဆတွေမမှားဖို့အတွက်သိရေးကြည့်ပါတယ်အခုတရားထုတ်တဲ့အခါမှာအဲ့ဒီဒုတမယကိုဥစားပေးမယ် စေတမယကိုဦးစားပေးမယ်ဆိုလို့ရှိရင်တော့တကယ်ဘာဝနာမရဘူးပညာခေါ်တဲ့ဘာဝနာဘလောက်ကိုစွန့်ရတာဖြစ်ပေါ်လာမှာမဟုတ်ပါဘူးအဲ့ဒါကြီးဆုံးရှုံးသွားပါပါပဲသူတပြင်းအတုခဲအတုတဲ့ကာလမှာခုနသောတဝိကပြောခဲ့တဲ့တုတ္တမယစေတမယစသည်အသုံးချနေလို့ရှိရင်စက္ကန့်တိုင်းစက္ကန့်တိုင်းဘာဝနာစွန့်ရည်ကြီးဆုံးရှုံးသွားပါတယ်ဘာဝနာမရညာလည်းပဲဖြစ်ပေါ် ဖြစ်ပေါ်ခွင့်မရတဲ့အနေနဲ့ပေါ့လေဆုံးရှုံးသွားတော့တာပါပဲရက်တာကြာရောက်သွားမယ်ဘာမှထူမှာမဟုတ်ဘူးအဲ့ဒါပဲတလားကြာမယ်တလားကြာမယ်ဘာမှထူမှာမဟုတ်ဘူးဒီမှာအဲ့ဒီသဘောသားလေးတွေသိဖို့ပါမထူးတဲ့အပြင်ဝိသိကဝိသိကိစ္စရဲ့လှည့်စားချက်တွေပဲခံရပါတယ်ဥပယဘက်ကတတိသန္တိရဏမုခိလဝိကိစ္စဝိကိစ္စဝံကျေတိဆိုတာပါ အကြောင်းအရာတစ်ခုနဲ့ပတ်သက်လာလို့ရှိရင်ဟိုဘက်ဒီဘက်ပြပြီးတော့ချိန်ဆပြီးတော့စဉ်းစားဆင်ခြင်တာပေါ့အဲဒါဥပယပကစံတိရဏခေါ်ပါတယ်အင်းတစ်ဖက်ပြပြီးတော့စူးစမ်းဆင်ခြင်တာအဲလိုတစ်ဖက်ပြပြီးတော့စူးစမ်းဆင်ခြင်တဲ့အခါမှာကိုကဟိုဘက်ဒီဘက်ထောက်ပြီးတဲ့ဉာဏ်မျိုးပြည့်စုံနေလို့ရှိရင်တော့တော်ရဲ့မမိဘူးဆိုလို့ရှိရင်တော့တန်တရားတွေဝင်လာပြီးတော့အဲ့ဒီပိဋိတ္တခေါ်တဲ့တန်တရားကဉာဏ်ရောင်ဆောင်ပြီးတော့ ဟိုဘက်ဒီဘက်ဖျက်ပြီးတော့စဉ်းစားလို့တကယ်အချက်ကိုမထိရောက်ဖဲနဲ့ပေါ့လေခုလပါနေတဲ့ပုဂ္ဂိုလ်ကိုလှည့်စားသွားတော့တာပဲဟွန်းစင်စင်ရောင်ပြုဝိသိကိစ္စဆိုတာပဲစင်ရင်တလူလုံးနဲ့ဝိသိကိစ္စလှည့်စားသွားတာအဲ့ဒါကဝိသိကိစ္စအကုသိုလ်တွေမှာပါပါတယ်ဒီတော့အလွတ်အချောက်တိုက်စဉ်းစားပြီးတော့ပေါ့လေအချိန်ကုန်တဲ့အလုပ်ဟာကုသိုလ်မဖြစ်တဲ့အပြင်အကုသိုလ်တွေပဲဖြစ်နေတတ်ပါတယ်တနည်းအားဖြင့်လည်းပဲ အဲတင်ညာတိစိတ်တိနဲ့တင်ညာတိဆိုတာအဲ့ဒီသုံးမျိုး꿰ပါတယ်တင်ညာတိဆိုတာကသိစရာအာယုန်ကြီးကဘာပဲလာလာမှားမှားမှားမှားပေါ့လေဒါလည်းလုံးပြီးတော့မှတ်တည်တည်ထားလိုက်တာပေါ့လေဒါဘာလေးပဲဆိုတာပေါ့လေအတုံးလေးပဲအဖတ်လေးပဲအရှိပဲအတူပဲစတယ်ပေါ့လေဒီမှာအဲ့ဒါလိုတည်တဲ့အတည်မျိုးဥပမာအဖြစ်ရွှေเจ้าမတည်တဲ့ကလေးဟာ ဝါဝါအတုံးလေးတွေတွေ့ဟောဒီအတုံးလေးတော့သူနားလေတာရွှေဆိုတာနားမလဲအဲ့ဒီအတီမျိုးပေါ့စိတ်ဓာတိခုနစိတ်တိဆိုတဲ့ဟာမျိုးကတော့အာယုကိုရယူတဲ့သဘောလောက်ဟွန်းဒါပါပဲဆိုတာပေါ့ဒီနည်းနည်းတော့ကိုယ်ကိုယ်ပြည့်ပြည့်သိတာတယ်တော့အဲ့တော့ကလေးကသူရရှိတဲ့ဝါဝါတုံးလေးကိုမိခင်သွားပြီးတော့ပြတဲ့အခါမှာမိခင်ကရွှေပဲလို့နားလည်လိုက်တာ အဲ့ဒါအဆင့်မြင့်နေပြီဒါစိတ်တိခေါ်ပါတယ်ကြံစီတိနဲ့ခက်ဆက်နေပါပဲစိတ်တိရွှေပဲလို့ဒီလောက်ရယူတယ်ဒီလောက်သဘောပဲတိတက်မပေါ်ဘူးဟွန်းအာယုံရယူတဲ့သဘောပါပဲစိတ်တိရတော့သို့တော့ကိုယ်ကတင်ညာတိတဲ့စားလို့ရှိရင်တော့စိတ်တိကလည်းလည်းအဆင့်မြင့်ပါတယ်အဲ့ဒီရွှေတုံးကိုပြိန်းတဲ့လက်ထဲရောက်သွားတဲ့အခါပြိန်းတဲ့မြင်တဲ့အခါရွှေပဲလို့လည်းသိတယ် ဒီရွှေဟာဘယ်လောက်ကြက်ရှိတယ်ဆိုတာအည်သွေးဆိုတာသိတယ်။အဲ့ဒါလိုသိတဲ့အတူရောပညာသိခေါ်ပါတယ်တော့။ရွှေရဲ့စစ်ရွှေစစ်မစစ်ဒီထဲမှာအဲရှိအည်သွေးဘယ်လောက်ပါတယ်ဆိုတာကိုသူပညာနဲ့သိတာ။အဲ့ဒါပညာသိခေါ်ပါတယ်တော့။အတိအတိဆိုလို့အတိဟာခြားနာမှုရှိပါတယ်တော့။လူဘုန်းကြီးတို့တရားထုတ်တဲ့အခါမှာအဲ့ဒီပညာသိရအောင်ပေါ့လေ။သဘာဝထိရောက်ပြီးတော့သဘာဝဆက်ပြီးတော့ တကယ်တဘာဝအစစ်တွေကိုကြောက်ကြွဆက်ပုံလေးသူတို့ရဲ့ရှင်းရဆုံးဖြစ်ပုံလေးအစစ်စစ်အစစ်စစ်သိကြတယ်အဲ့ဒါမျိုးကဘာဝနာမယအတိခေါ်ပါတယ်ပညာတိခေါ်ပါတယ်အဲ့ဒါမှဘာဝနာစွန့်ရင်ဆိုနိုင်ပါတယ်ဒီတော့အဲ့ဒါတော့အစစ်မြင့်တဲ့ဘာဝနာစွန့်ရင်ဖြစ်အောင်ကြိုးပမ်းရမှာသုတ္တမယစိတ်တာမယအဆင့်ရှိတဲ့ ပฏิသင်္ကနာဗလလောက်လည်းပဲအချိန်ကုန်ပဲအချိန်ကြီးဖြုတ်ပြမယ်ဆိုလို့ရှိရင်တော့ဘာဝနာဗလဟာဘာဝနာဗလကိုတော့လက်ထမ်းမပြီးတော့ပါဘူးအဲ့လိုဖြစ်သွားနေပါတယ်ဒီတော့အခုနှစ်လအတွင်းအထုစေကာလမှာတော့မိမိတို့သိရှိခဲ့တဲ့ပညာလေးတွေပေါ့ကျန်ကပြီးပြီးတော့သိခဲ့တဲ့ပညာလေးတွေခုနဒီနာသွားပြီးတော့အထုလို့အာသိခဲ့တဲ့ဟာလေးဟာလေးတွေပေါ့ ဖြစ်လိုက်တဲ့ပုံမှာကိုယ်ပြီးတဲ့ညာနဲ့တွေးစားလို့အဲဒီညာလေးအဲ့ဒါလေးခဏချထားကြပါပေါ်ပေါ်ချင်းအာယုံကိုမိမိရရဖြစ်အောင်ထိအောင်မှတ်ဖို့အဲ့ဒီအလုပ်တစ်ခုပဲဆိုတာပေါ့လေအဲ့ဒါလိုမှတ်တဲ့အခါမျိုးမှာတဲ့အောင်လို့ထိအောင်လို့ပေါ့လေချိန်ချိန်ပေးဖို့ဒါအရေးကြီးပါတယ်သူစိတ်တဲ့စံတဘောရောက်အောင်လို့စိုက်သွားအောင်လို့တွန်းအားဒါအရေးကြီးပါတယ် အဲ့ဒီတွန်းအားကိုအထုတ်တဲ့အခါမျိုးမှာတွန်းအားစွမ်းအားတွေပေါ့လေထွက်လာဖို့ရအတွက်စိတ်ကလည်းစိတ်ကလည်းမလားအကြောင်းရဆိုင်နေရတယ်ဆိုတော့ကိုယ်လည်းပြင်မနဲ့စိတ်လည်းပြင်မနဲ့မတက်တာဘူးတက်တောင့်တက်တာပေါ့လေလွတ်လပ်လပ်ကြည်နေရတော့လေစားလို့ရှိရင်တော့မတက်တာပါဘူးပြင်မပါလေဒီတော့ဒီခိုက်တာမှာတက်တောင့်တက်တာနေလို့ရရှိတဲ့တဘိုးမရှိတဲ့ချမ်းသာလေးကိုစွန့်လွတ်နိုင်ပါမှ တကယ်ဟုတ်လားဘာဝနာမရအဲဘာဝနာအဲဘာဝနာပလစွန့်ရည်ပေါ့လေရနိုင်ပါတယ်တက်တောက်တက်တာနေလို့ရရှိတဲ့ချမ်းသာလေးကိုတော့စွန့်လွတ်တဲ့သဘောကိုတော့ပြိဿာကခေါ်ပါတယ်အဲ့ဒါကိုတော့စွန့်လွတ်ဖို့လိုပါတယ်ပြီးတော့ကိုလာမှာအသက်တွေပါအဲ့ဒါလည်းမကြောက်ကြပါနဲ့အဲ့ဒါလည်းဆွန့်လွတ်ဖို့လိုပါတယ်ကိုတက်တောက်တက်တာဖြစ်ဖို့နဲ့ကိုအသက်ရှင်ဒါလည်းပဲဆွန့်လွတ်ရပါတယ်သို့တော့အထုတ်လို့တော့ယောဂဖြစ်တော့တာမရှိပါဘူးတည်တာလည်းမရှိပါဘူးကိုထီတော့ အဲ့ဒါကိုဆွလို့ဖို့ဆွလို့တဲ့အတွက်ဘာကျေးဇူးရှိမလဲလို့ဆိုတော့အခုလည်းငင်းပဲကျေးဇူးရှိလာတာလေတွေ့လာပါပါပဲကိုယ်ပိုင်အဖြစ်နဲ့ပေါ့လေတိတ်စီပြီးသားရပ်ပြီးသားဖြစ်သွားတာပါပဲအဲ့ဒါပဋိက္ခာဟလို့ခေါ်ပါတယ်ပဋိက္ခာဟကိုယ်ပိုင်ဖြစ်နဲ့တိတ်စီရပ်ပိုင်ရပ်ပိုင်နိုင်ခြင်းလို့ဆိုပါတယ်ပရိစ္ဆာကမရှိဘဲနဲ့တော့ပရိက္ခာဟမဖြစ်နိုင်ပါဘူး။ဒီမှာပြင်အရာဝတ္ထုတစ်ခုကိုလိုချင်ပြီဆိုလို့ရှိရင်ကိုယ်စီကငွေမစွန့်လဲနဲ့တော့ ကိုလိုချင်တဲ့ဟာမရဘူးအဲ့တော့အဲ့ဒီအရာဝတ္ထုလိုချင်လို့ရှိရင်ကိုယ်စီရကိုစွန့်ဒါပရိစ္ဆာကခေါ်ပါတယ်စွန့်လိုက်လို့ရှိရင်ကိုလိုတဲ့ဟာရမယ်အဲ့ဒါပရိက္ခာခေါ်ပါတယ်ဓမ္မအဲ့တော့ဖလှယ်ဖို့တော့သိအရေးကြီးပါတယ်ဓမ္မဒီတော့အခုပြောခဲ့တဲ့အတိုင်းတေးကြတဲ့လမ်းစဉ်နဲ့မတေးတဲ့မတေးကြတဲ့လမ်းစဉ်ခွဲလိုက်မယ်ဆိုလို့ရှိရင်ဘာဝနာမရရင်ဖြစ်ရေးအခုလိုပေါ်ရလေးတွေပေါ်ဆက်လိုက်ပြီးရှိရတယ်ဆိုတာပါလေဟုတ်ပါဘူး ဖြစ်တဲ့ယုံလားချုပ်ပြဟာဧကန်ရှိရဖြစ်တယ်ဖြစ်တဲ့ယုံလားလေသူတို့ဖြစ်စမှာလိုက်ပြီးတော့တကယ်ကိုပဲတဲ့အောင်လို့ထိထိရောက်ရောက်ရှိရတာဒါသိကြတဲ့လမ်းစဉ်မှာအပ္ပန္နကပฏิပဒါခေါ်တယ်ခုနသုတမယညာလို့ပါလေသုတမယညာတော့တရားထုတ်နေရနေပါတယ်အဲ့ဒါလည်းပို့ပြီးတော့မလိုပါဘူးတွေးဆညာဒါပေါ့လေစဉ်းရင်တုံညာအဲ့ဒါတွေကတော့တဘာဝမဆိုင်ပါဘူး မတိကြတဲ့လမ်းစဉ်မှာအဲတိကြတဲ့လမ်းစဉ်နဲ့မတိကြတဲ့လမ်းစဉ်ပြိုင်လာပြီဆိုလို့ရှိရင်အမျောမြင်ရှိသူဉာဏ်ရှိသူဆိုတာတိကြတဲ့လမ်းစဉ်ကိုလက်ရပါဒါမှအမျောမြင်ရှိရလိမ္မာရောက်ပါတယ်အဲတော့ဒီနှစ်လအတွင်းခါတော့တိကြတဲ့လမ်းစဉ်နဲ့မတိကြတဲ့လမ်းစဉ်ခွဲခြားနားလည်ပြီးတော့ပေါ့လေတိကြတဲ့လမ်းစဉ်ကိုတိတိကျကျလိုက်ခင်ကြပါစေလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါမယ် Sadhu. Sadhu.